ဘုန်းကြီးတို့ဒီနေ့2021ခုနှစ်ဧပြီလ21ရက်နေ့ဗုဒ္ဓဟူးနေ့ညနေပိုင်းသဘောတရားရေးအပိုင်းဒီနေ့ကျင့်ကြတာတော့ဂိရိမန္တသူစေတနုပဒနာဘာနာတင်ညာပိရတိတင်ညာဒါမျိုးကိုပေါ့ဗျာဒါပေမဲ့မနေ့တုန်းကဘုန်းကြီးတို့တက္ကပညာတုတ်ဒုက္ခဝေနာဒုက္ခဝေနာဥပေက္ခဝေနာရှုနည်းတွေပြောနာမပြီးသေးဘူးဗျာ။ အဲ့ဒီတော့ကိုအောင်ပြောမယ်နော်မလိုအပ်တာတွေခြံထားခဲ့မယ်လိုအပ်တဲ့အလုတ်ပိုင်းနဲ့ပတ်သက်တာတွေပြောခြင်းပါအဲ့တော့တချို့အရာဇံပိုင်းတွေပြောရလိမ့်မယ်ဇံပိုင်းတွေပြောတဲ့အခါကျရင်ဒါတော့သိခံပြီးနားနားထောင်မရမနေ့ကဘုန်းကြီးတို့ပြောခဲ့တာကတရားမင်းကြီးအမေမေကိုဖြေခဲ့တယ်နော်မေဖြေခဲ့တဲ့ကောင်မှာ သူအကြောင်းကျိုးအကြောင်းကျိုးတွေနဲ့ဘုရားဖြေသွားတယ်။တန်တရားနဲ့ခြေချောင်းတရားတွေတန်တရားရှေချောင်းတရားတွေပေါ့။တဏှာဒိဋ္ဌိမာနဆိုတဲ့ပပိစတရားချောင်းမှုဝိတက်ဖြစ်တယ်။ကြံစီမှုဆုံးဖြတ်မှုဝိတက်ဖြစ်တယ်။ကြံစီမှုဆုံးဖြတ်မှုတွေးတောမှုဝိတက်ချောင်းမှုလိုချင်နှစ်သက်မှုတဏှာဆန္ဒဖြစ်တယ်။တဏှာဆန္ဒကြောင့်မို့ချစ်စရာမုန်းစရာ မြင်လာတယ်ထင်လာတယ်ချစ်ပမိုးမဲ့ဖြစ်လာတော့ဗာပြအိဒါမေစီယဖြစ်တယ်အိဒါမေစီယဖြစ်လာတော့လူတွေတတ္တဝါတွေဘုန်းကြီးတို့အလုံးပေါ့လေဘာတွေဖြစ်လာကြလဲဆင်းရဲတွေကြုံကြတော့ကိုယ်ဆင်းရဲတွေစိတ်ဆင်းရဲတွေဒါတွေကြုံတာဒီတော့ဒီကိုယ်ဆင်းရဲစိတ်ဆင်းရဲဒုက္ခတွေကကင်းကျင်ရင်ဖေရဘာလို့ရမလဲဆိုတော့မူရင်းအကြောင်းဖြစ်တဲ့ တဏှာဒိဋ္ဌိမာနဆိုတဲ့ပပိစ္ဆတရားတွေကိုပယ်နိုင်အောင်ကျင့်ရမယ်။ရင်းကသူ့ကြောင့်ဖြစ်တော့အဲ့လိုခုနအကျိုးကြောင့်ကျိုးကြောင့်ကျိုးကြောင့်ဆက်ဆက်လိုက်တော့နော်။ရင်းကပပိစ္ဆတရားကိုချုပ်ငင်းအောင်ရှုရမယ်ဒါပြ။အရင်းကပပိစ္ဆတရားကိုချုပ်ငင်းဖို့ဆိုဘာရှုခိုင်းလဲဆိုဝေဒနာရှုရတာပေါ့ဗျာ။ဒီဝေဒနာမှာဝေဒနာက ဒီနေရာမှာတော့ဘုရားရှင်ကနတ်တွေနဲ့ပတ်သက်တဲ့ခါကျတော့ဒုက္ခဝင်တာဟောမထားဘူးသောမနတဝင်တာဟောထားတယ်ရောနည်းနည်းလေးဒီဟာနဲ့ပတ်သက်ပြီးပြောမယ်နော်နတ်တွေရဲ့စိတ်ကြတော့ယုတ်တရားတဲ့နန္တရား ပိုထင်ရှားတယ်အဲ့ဒီနန္တရားတွေထဲမှာဝေဒနာပိုထင်ရှားတယ်ဘာကြောင့်မို့လဲဆိုတော့ နတ်တရားဒီခန္ဓာကိုယ်ကတိမ်မွေ့တယ်ပြီးတော့ကာမဇတေဇောကလည်းအာကောင်းတယ်ကရဇကာယဆိုခန္ဓာကိုယ်တိမ်မွေ့တဲ့အတွက်ကာမဇတေဇောတကအာကောင်းတဲ့အတွက်တချို့တချို့နတ်တွေပေါ့ဗျာနတ်ပြည်မှာအပျော်လွန်သိတာတွေရှိတယ်နတ်ပြည်မှာပျော်လွန်ပြီးဘယ်လိုသိလဲဆိုတော့ အပျော်ကျူးတာပေါ့လေစားဖို့တော့မေ့နေသူတို့ကပုံမှန်စားရတယ်တရက်လောက်တနာလောက်သူကတရက်စာလောက်တနာမစားပဲနေလို့ရင်သူ့ရဲ့ကံစားတွေဆိုအကောင်းတော့အဲ့မှာသေကြတာသူခန္ဓာကိုရက်တည်လို့မရခိတ္တဗရောတိကနတ်လို့ခေါ်တယ်အပျော်ကျူးတာပေါ့ဗျဘုန်းကြီးတို့နိုင်ငံဘုန်းကြီးတို့နိုင်ငံတော်ဘုန်းကြီးတို့လူတွေမှလည်းဒီတိုင်းပဲတောက်စားမူယူပျော်ကျူးတော့သေကြတယ်အဲ့ဒါနဲ့တူတယ် တို့နတ်တွေမျိုးမျိုးရှိတယ်တချို့ကြလဲဒေါသအိတ်တာမေစီအာကြီးလို့သေတဲ့နတ်တွေလည်းရှိတယ်တို့ကောင်းကင်ကနေသွားကြတယ်ဟိုဒီလိုသွားရင်လာရင်လည်းကိုယ့်ရဲ့အရှိန်ဝါတောက်ပါတာတို့အယောင်ဝါတောက်ပါတာတို့အဲ့ဒါမျိုးမြင်လာရင်မှအိတ်တာမေစီယာဖြစ်တယ်ဒေါသအိမ်နဲ့ကြည့်အဲ့ဒီမှာလဲခန္ဓာကိုယ်လောင်ကျွမ်းပြီးသေကြတယ်ဒါကြောင့်မြတ်စွာဘုရားကနတ်တွေကြတော့ ယုတ်ကမထမ်းနဲ့နံကမထမ်းနံကမထမ်းမှာလဲဝေနာနုပဒနာကိုအဓိကထားဟောတယ်ဒါလိုမှတ်ထားမယ်နော်မြတ်စွာဘုရားဟောနီးရတော့ဒီပုဂ္ဂိုလ်ကသူ့ရဲ့စိတ်ထဲမှာယောဂထင်ရှားရင်ယုတ်တရားကိုအကျဉ်းကြီးကျဉ်းကြီးယောဂလည်းဇံရတဲ့ပုဂ္ဂိုလ်ဆိုရင်တော့ဘုန်းကြီးတို့ယုတ်အားလုံးရှုလို့ရတော့ပဲယောဂ28ပါးရှိတယ်ဇံမရတဲ့ပုဂ္ဂိုလ်ကြတော့ယုတ်28ပါးလုံးရှုဖို့ခက်တယ် ဓာတ်ကြီးလေးပါပဲရှုဖို့လွယ်တယ်ဒီနေရာမှာအဲ့ဒီလိုဇံမရတဲ့ပုံကိုရည်ရွယ်ပြီးဖွင့်ထားတဲ့သဘောရှိတယ်မြတ်စွာဘုရားတဲ့ဒီပုံကိုစိတ်ကိုကြည့်လူသားတွေပေါ့ဗျာသူ့စိတ်ကိုကြည့်လိုက်တဲ့ယုတ်တရားအကောင်းနေတယ်ယုတ်တရားကိုသူမြင်လွယ်တယ်မြင်လွယ်တဲ့အခါမှာတဲ့ဓာတ်ကြီးလေးပါကိုအကျဉ်းရှုနည်းအကျယ်ရှုနည်းသင်ပေးတယ်ယုတ်ကမထမ်းမယ်ဒါဇံမရတဲ့ပုံကိုရည်ရွယ်ဖွင့်ထားတယ်ရည်ရွယ်ပြီးပြောတဲ့သဘောရှိပါတယ် တချို့ကြတော့သူတို့ရဲ့စိတ်ထဲမှာနန္တရားထင်ရှားတယ်အဲ့ဒီလိုပုံကုမျိုးကြရင်တော့နာကမ္မထံကိုဘုရားဟောတယ်ဟုတ်လားဝေဒနာနုပဒနာဟောရမယ်စိတ်တနုပဒနာဟောမယ်ဓမ္မနုပဒနာဟောမယ်ဟောနိဝေနာရှုနည်းတို့အာယနာရှုနည်းတို့သစ္စာလေးပါးဘုဇင်ရှုနည်းစာရည်တွေပေါ့ဗျာအဲ့ဒီနာကမ္မထံတွေဟောတယ် အဲ့ဒီမှာပြောစရာရှိတာကနံကမထံကိုဟောပေးမယ်လို့နံတရားကယုတ်တရားနဲ့တွဲဖြစ်နေယုတ်တရားကိုရှုမှတ်တဲ့နေပါတခါတည်းဟောတယ်ဒါမှလို့ဘုန်းကြီးတို့ဒီတက္ကပညာသုံးမှာတော့နံကမထံပဲထင်ရှားတယ်ဝိညာရှုရင်ဝိညာအာယုယုတ် ရှုသိနိုင်ပြီးဖြစ်တဲ့အတွက်ရုပ်ရှုပုံတော့ဒီသက္ကပညာတော့ထဲမှာမပါဘူးပြဝေဒနာပဲအဓိကဟောတာဝေဒနာဆိုတာလေဒီခန္ဓာကိုယ်ကြီးပေါ်မှာရုပ်ခန္ဓာကိုယ်မှာမိဖြစ်မိပြုဖြစ်တော့တကရာမပြောပေမဲ့လို့လေရုပ်ကိုလည်းရှုပြီးသားရှုတာပါပြီးသားဖြစ်တယ်ဒီလိုပြောသွားအဲ့မှာနည်းနည်းလေးပြောစရာရှိတာဒါတော့ဘုသူတအနေနဲ့မှတ်တာဟုတ်ဗျာဒီ နံကမ္မထာရှုတဲ့အခါမှာနော်ကမ္မထာနှမျိုးမှတ်ထားမယ်နော်ယူဘက်ခန္ဓာကိုရှုရင်ယုတ်ကမ္မထာဉာဏ်နဲ့ဝေဒနာခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီနံခန္ဓာ၃ပါးနံခန္ဓာ၄ပါးကိုရှုရင်နံကမ္မထာမှတ်ထားပဲနော်ယုတ်ကမ္မထာကိုရှုရင်လည်းပဲခုနကအဖွင့်လေးတိုင်းပြန်ပြောမယ်အဲ့ဒါလေးမှတ်တာ ကိုကဇံမရသေးဘူးဆိုရင်တော့ဓာတ်ကြီးလေးပါပဲကျင်းရှုရှုကျဲရှုကြာရရှုနိုင်တယ်ဓာတ်ကြီးလေးပါဆိုတာလေဘုန်းကြီးတို့ဒီနန်းဒီပေါ်မှာရုပ်ဆိုတာလေနာမည်နာမမဟုတ်အမိပြုဖြစ်နေတာနော်ရုပ်တရားကိုရှုရင်ရှုရင်နဲ့စိတ်ဖြစ်ပုံတွေစေတသိက်ပြီးခံစားမှုတွေဒါတွေပေါ်တယ်အဲ့တော့တမာရီမရခင်ကြားကတော့ကိုရှုမှတ်နေကြကမ္မထံတစ်ခုပဲဆွေဆွေမြဲမြဲရှုဖို့ နောက်နံကမထမ်းမှာကြတော့ဘုန်းကြီးတို့ဒီမှာတက္ကရာဆက်ဖွင့်တာကဘာလဲဆိုနံကမထမ်းမှာလေတဲ့ဖတ်တဲ့နဲ့ပတ်သက်တဲ့ဆက်ဆက်တဲ့နံကမထမ်းဝေဒနာနဲ့ဆက်ဆက်တဲ့နံကမထမ်းစိတ်နဲ့ဆက်ဆက်တဲ့နံကမထမ်းသူအဲ့လိုသုံးမျိုးပြောသွားကြက်ရရှုနိုင်တယ်ဖတ်တဲ့နဲ့ပတ်သက်ပြီးရှုနိုင်တယ်ဝေဒနာနဲ့ပတ်သက်ပြီးရှုနိုင်တယ်စိတ်နဲ့ပတ်သက်ပြီးရှုနိုင်တယ် သူကတော့အချင်းရှုနေကျဲရှုနေပေါ့ဗျာကြိုက်တယ်လို့ရှုနိုင်တော့သူကတော့တခုရှုမှနေဉာဏ်အထင်ရှားတာချို့ကြဒီယုတ်ကမ္မထံကိုအာယုံပြုပြီးနှလုံးသွင်းရှုမှတ်နေတယ်ရှုမှတ်ရင်ရှုမှတ်ရင်လည်းပဲဒီအာယုံကိုတွေးထီတဲ့ဖတ်တာလေးကပိုထင်ရှားလာဒါဖတ်တာရင်ထင်ရှားလာတော့ဖတ်တာဖြစ်ရင်ဉာဏ်တဲ့ဝေဒနာတို့ဝေဒနာတို့သင်ညာတို့ ဝေဒနာတို့စိတ်တို့ကလည်းထင်ရှားတာပါပဲဒါကြောင့်မို့နာဂမထဆိုဖတ်တပိစကမပိစကမကတရားဒီလိုရှုမှတ်ခိုင်းတာပေါ့ဖတ်တာရဲ့ဝေဒနာရဲ့တင်ညာရဲ့စေတနာရဲ့ဝိညာဉ်ဒီ၅ပါးကိုနာဂမထမှာဖတ်တပိစမကတရားပိစကတရားဒီလိုခေါ်တယ်ပေါ့ နံကမတန်းကိုရှုရင်ဒါတွေကိုရှုရတာများတယ်ဒီလိုလေးမှတ်ထားပါအဲတော့ဒီမှာနတ်တွေကိုတရားမင်းမှုရှိတဲ့နတ်တွေကိုဘုရားကဝေဒနာကမ္မထမ်းမဲ့ဟောသွားတယ်ဝေဒနာကမ္မထမ်းလည်းခုနမှတ်ထားနော်ဒုက္ခဝေဒနာမဟောဘူးဘာဖြစ်လို့လဲဆိုသူတို့ကကာယကဒုက္ခကာယကဒုက္ခဒါတွေမဟုတ်ဘူးသူခန္ဓာကိုယ်ကတိမ်ခန္ဓာကတိမ်မွေ့နေတဲ့ခါကျတော့ အဲ့ဒီကာယကဒုက္ခကာယကဒုက္ခဟောဒါမထင်ရှားဘူးဝမ်းသာတဲ့ဒေါမနတထင်ရှားတယ်စိတ်မချမ်းသာတဲ့ဒေါမနတထင်ရှားတယ်ခန္ဓာကိုယ်ဆင်းရဲဒုက္ခသိမထင်ရှားဘူးဥပေက္ခထင်ရှားတယ်အဲ့ဒီ၃မျိုးရှုမှတ်တဲ့မျိုးဟောသွားတယ်မနေ့ကတော့ဘုန်းကြီးတို့ရှုမှတ်တဲ့မျိုးကိုဟိုလားတာမန်ပြောခဲ့ပါတယ်နော် အဲ့တော့ဝေဒနာ၃မျိုးရှိတယ်ဒီဝေဒနာ၃မျိုးမှာသူကဘုရားကတော့ဒီမှာတော့ဗြဟ္မစာအတိုင်းပြောကြအောင်ပေါ့ဗျာဒီဝေဒနာတွေမှာမိဝဲတဲ့ဝေဒနာ မမိဝဲတဲ့ဝေဒနာဝေဒနာကိုနှမျိုးနှမျိုးခွဲလိုက်တယ်ဒေါမနတဝေဒနာလည်းမိဝဲတဲ့နာရှိတယ်မမိဝဲတဲ့နာရှိတယ်ဒေါမနတဝေဒနာမှာလည်းမိဝဲတဲ့ဝေဒနာမမိဝဲတဲ့ဝေဒနာနှမျိုးမှတ်ထားမယ်ဥပ္ပခါမှာလည်း မိဝဲတဲ့နဝေဒနာမမိဝဲတဲ့နဝေဒနာဒီလိုနှမျိုးမှတ်ထားမမိဝဲတဲ့နဝေဒနာဆိုတာသောမနတဝေဒနာမှာမမိဝဲတဲ့နဝေဒနာဆိုတာအကုသို့ ဖြစ်မယ်ဆိုရင်အဲ့ဒီဝေဒနာမမိဝဲတဲ့ဆိုလိုတာတော့သောမနတရှုမှတ်တဲ့သောမနတဝေဒနာရှုမှတ်တဲ့ခါမှာအကုသိုလ်တွေဖြစ်နေမယ်ဆိုရင် လောဘစိတ်နဲ့ဝမ်းမြောက် ဝမ်းသာဖြစ်နေမယ်ဒေါသစိတ်နဲ့မကြေမနပ်တွေဖြစ်နေမယ်ဒါဆိုရင်တော့အဲ့ဒီရှုမှတ်တဲ့ဒီမမိဝဲတဲ့မရှုအောင်လို့ဆိုလိုတာတရားပြောရင်လောဘဒေါသဖြစ်တဲ့နည်းနဲ့အကုသို့ဖြစ်တဲ့နည်းနဲ့သောမနတဝိညာမရှုနဲ့လို့ပြောကုသို့ဖြစ်မယ်ကုသို့ဖြစ်တဲ့နည်းနဲ့ဆိုရင်တော့ရှုကုသို့ဖြစ်မယ်ဆိုရှုပေါ့ချုပ်ပြောရင်နော် ဒေါမနတဝေနာမှာလည်းဒီတိုင်းပဲစိတ်မချမ်းသာမှုတွေဘာတွေခံစားမှုတွေဖြစ်တဲ့အခါမှာလည်းအကုသိုလ်ဖြစ်မယ်အကုသိုလ်တွေငကိုတွေကစိတ်ဆင်းရဲနေရတဲ့အထက်ဒီထဲမှာအကုသိုလ်တွေကထပ်ဖြစ်နေမှဆိုရင်တော့မရှုတဲ့နဲ့ဒေါမနတဝေနာမမိဝဲတဲ့နဲ့ဒေါမနတဝေဒီဒေါမနတဝေနာကိုပြောင်းပြီးတော့ကုသိုလ်ဖြစ်အောင်ရှုရတယ်ဥပိ္ပခဝေနာလည်းဒီတိုင်းပဲဥပိ္ပခရှုပြီး လောဘဒေါသနဲ့ရှင်တွဲရှုနေနော်ဒါတော့မရှုသင့်တဲ့ဝိကဝင်တော့ကုသိုလ်ဖြစ်အောင်ရှုတာမျိုးပဲရှုမှတ်ရမယ်ဒါပြောသွားတော့ပြီးတော့ဒီမှာအကုသိုလ်ကိုအကုသိုလ်ဖြစ်စေတတ်တဲ့ဝမ်းသာမှုအကုသိုလ်တောမနတာမှုဗျာအဲ့ဒါဘာတွေလဲဆိုအာယုံ၅ပါးကာမဂုဏ်တရားတွေပါပဲကောင်းကောင်းလေးမြင်နေရသဘောကျကောင်းတာလေးမြင်နေရကြည်နေရ ကောင်းတဲ့တန်လေးတွေနားထောင်နေဝမ်းသာသဘောကြတော့လူသားအလုံးကဘုန်းကြီးတို့ပါဝင်ပေါ့နော်အခုတော့ဘုန်းကြီးတို့ကနတ်တွေမဟုတ်လူတွေကိုလည်းပြန်ကြည့်ပြီးပြောရမှာပေါ့ဘုရားနတ်ဟောပြီးမှအခုဘုန်းကြီးတို့ကလူချင်းချင်းပဲပြန်ဟောရတာအဲတော့လူတွေနားလေတဲ့ဘိုင်းကနေပြန်ပြောကြရအောင်ဘုန်းကြီးတို့တွေမနဲ့အိယာထ မျက်စိနှလုံးပွင့်နေခြင်းစလူတိုင်းလူတိုင်းကဘာဖြစ်လဲရံတို့တဲ့ချမ်းဒီပြောစရာအာယုံပဲမျိုးမျိုးစဉ်းစားတာကာမဂုဏ်အာယုံတွေပဲအများရန်ကြံစီစဉ်းစားနေကြကြံစီရင်စဉ်းစားရင်လည်းကိုယ်အလိုပြည့်စုံရင်ဝမ်းသာမှုဖြစ်ကြတော့ဒါအကုသိုလ်သောမနတဝမ်းသာတဲ့ဝမ်းသာနေလောဘဖြစ်တယ် ကိုယ်လိုချင်မဖြစ်ရင်တော့ဒီမှာလည်းဒေါသဖြစ်တော့ဗျာအဲ့တော့လောဘနဲ့ဝမ်းသာနေတဏှာနဲ့နေချက်နေတဲ့သဘောပေါ့ဗျာတန်တရားရှိအောင်လုပ်နေတာခါတလေမာနဝင်ပြီးတော့လည်းနေချက်နေရလည်းရှိတယ်ခါတလေဒီဒိဋ္ဌိပေါ့ဗျာအယူဆတွေနဲ့အတွေးနေချက်နေရလည်းရှိတယ်အဲ့ဒီလိုနေချက်မှုတွေ ဝင်းနေတော့ဒါတော့ခုနအကုသို့ဖြစ်တဲ့ဝန်တာမှုပဲပြောရမယ်အဲ့ဒါတွေချုပ်ငင်းအောင်ကျင့်ရပြီးတော့ဆိုလိုတာကတော့အာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့တဏှာဒိဋ္ဌိမာနဝင်းနေမယ်ရှိနေမယ်ဆိုရင်တော့ဒါတော့မထားသင့်တဲ့ သောမနတပေါ့မရှုမတဲ့နဲ့သောမနတဒါတွေကိုမဖြစ်အောင်ဖြစ်တော့ဖြစ်နေမှာပဲလေဖြစ်လာရင်ဒါတွေရပ်တော့အောင်ပြတ်တော့အောင်မှတ်နိုင်အောင်ပေါ့ဗျာအဲ့ဒါကိုပြောချင်တော့အဲ့လိုမပြတ်နိုင်မမမှတ်နိုင်တော့သူကအကုသိုလ်တွေဆက်တိုက်ဖြစ်နေမှာဒီတော့ဘာပြောလို့လာလဲဆိုတော့ လူရဲ့စိတ်ကတတ္တဝါရဲ့စိတ်ကကာမဂုဏ်အာယုန်တွေမှာအာယုန်ပြုပြီးဖြစ်နေကြတာများတယ်ဒါကြောင့်ကာမဂုဏ်အာယုန်ကောင်းတွေမှာကာမဂုဏ်အာယုန်ကောင်းတွေကိုဒီမှာတော့စာမှာတော့ဗာပြောတာလဲအမြဲနေတဲ့အိမ်နဲ့တူတဲ့အတွက်ဒီကာမဂုဏ်အာယုန်တွေကိုသူကဂေဟလို့သုံးတာဒီကာမဂုဏ်အာယုန်တွေကိုမှီပြီးဝမ်းသာမှုကို ဂေဟာတိတသောမနတလို့ခေါ်တယ်ဒီဂေဟတိတသောမနတဟာဝန္တာမှုဒီဝမ်ဒီဝန္တာမှုဟာဘုန်းကြီးတို့ဓာရ6ပါးမှာဖြစ်တယ်မျက်စိမှာလည်းဖြစ်မယ်နားမှာလည်းဖြစ်မယ်နှာခေါင်းမှာလည်းဖြစ်မယ်ရှာမှာလည်းဖြစ်မယ်ကိုယ်မှာလည်းဖြစ်မယ်အတွင်းမှာလည်းဖြစ်မယ်မနောဓာရပေါ့ဓာရ6ပါးမှာဖြစ်တဲ့ဒီဂေဟတိတသောမနတဟာ6ပါးရှိတယ်လို့ဒါကိုပြောနိုင်တာပေါ့ ချစ်ခင်နှစ်သက်ဖွယ်ရာတက်ရှိတတ်မဲ့အစင်းတွေကိုလက်ရှိလောလောဆယ်ရထားမယ်ဆိုရင်လည်းရနေတဲ့အတွက်ဒီအာယုံပြီးပြီးဝမ်းသာနေတာပေါ့ဗျာဒါလေးတွေကြည်ပြီးတက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ကိုသားလေးတွေသမီးလေးတွေပစ္စည်းလေးတွေဒါလေးရတာဒါလေးတွေကြည်ပြီးကျေနပ်နေတာဝမ်းသာနေတာအရင်ကရခဲ့ဘူးတဲ့ခုနပစ္စည်းပစ္စယတွေ ဒါလေးတွေအာယုံပြုပြီးပြန်လည်အောက်မေ့ပြီးဝမ်းသာနေတယ်ဒါကိုပြောလိုပါတယ်အစင်းကိုလည်းဒီလိုဝမ်းမြောက်ဝမ်းသာဖြစ်တယ်အတန်ပေါ့ဗျအတန်ကိုလည်းဒီတိုင်းဝမ်းမြောက်ဝမ်းသာဖြစ်တယ်အနံ့လေးတွေစားစရာလေးတွေအတွေ့အထိလေးတွေအတွေ့အာယုံလေးတွေအခုရနေတာလေးကိုလည်းအာယုံပြုပြီးဝမ်းသာနေအရင်တော့ကရခဲ့ဘူးတာတွေလည်းဝမ်းသာနေတယ်အဲ့ဒါမျိုးမဖြစ်အောင်ကျင့်ရမယ်လို့ဆိုလိုတယ် အဲ့လိုမျိုးဖြစ်လာရင်ဒါတွေရပ်တော့ကျင့်ရမယ်လို့ဆိုလိုတာပါပဲဒီမြင်သမျှကြားသမျှအာယုံလေးတွေမှာဘုန်းကြီးတို့ရှုမှတ်ရမှာမြင်တိုင်းကြားတိုင်းဒါလေးတွေကိုရပ်သွားအောင်ဆက်မဖြစ်အောင်မြင်ကများနဲ့ရပ်သွားအောင်ကြားကများနဲ့ရပ်သွားအောင် အဲ့လိုရှုမှတ်နေအဲ့လိုရှုမှတ်နေရင်တော့ဒီအကုသိုလ်နဲ့ပတ်သက်တဲ့ဝမ်းသာမှုမဖြစ်ဘူးပေါ့ဗျာအတွေးထဲမှာဝမ်းသာမှုဖြစ်လဲဒါလေးကိုသိသိသိပြီးတော့မှားဒီတဲ့ဝမ်းသာတဲ့ဝမ်းသာတာမမမှတ်ရအောင်ဒါလေးကိုသိပြီးမှမှတ်မှရတယ်မသိဘဲနဲ့မှတ်နေတော့ဖြစ်ကြောရှိတာပေါ့ဗျာအဲ့ဒါကြောင့်မြင်မြင်ကများဝမ်းသာမှုတွေမဖြစ်အောင်ကြားရင်ကြားကများစားရင်စားကများတွေးရင်တွေးကများ ချက်ချင်းသိအောင်မှရှေ့ကိုမျောမပါတော့သိအောင်မှတ်လိုက်ရင်သူကရပ်သွားမယ်အဲ့လိုလိုမှတ်ခိုင်းတာအဲ့လိုမှတ်သွားရင်တော့ဒီအကုသို့ဖြစ်မဲ့ဝန်တာမှုမျိုးအကုသို့သောမလတာမျိုးမဖြစ်ဘူးပေါ့ဗျာဒါလေးမှတ်ထားအောင်တော့ဘုန်းကြီးတို့အဲ့လိုမှတ်လိုက်လို့ရှင်ဒီအစင်းအတန်အနတ်ဓာရီရဲ့ မပြတ်မှတ်နေတဲ့ကဒါဒီဟာလေးတွေကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြဖြစ်ပြီးပြဒီလိုမြင်လာတာကိုဗျအဲ့လောက်မြင်အောင်မှားဘိုးလိုဆိုရင်တော့မရဘူးဘုန်းကြီးတန်မဲ့နားထောင်ဖို့ဒီတန်လည်းပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီလိုမြင်အောင်မှားအိဋ္ဌာမြင်အောင်မှားမယ်ဒုက္ခမြင်အောင်မှားမယ်အနတ္တမြင်တခုခုတော့မြင်ရမှာပေါ့ဗျခါတိလေအိဋ္ဌာမြင်လဲအနတ္တမြင်ရပါမြင်ရတတ်ပါတယ်အဲ့ဒီလိုဝိပဿနာဉာဏ်ဖြစ်အောင်မှားမယ် ဝိပဿနာဉာဏ်ဖြစ်မှဘုန်းကြီးတို့ဒီအတွေးရရမယ်ဗျဒီကြားတာရမယ်ဒီမြင်တာရမယ်ဟုတ်လို့ဆိုမရပါဘူးဒီနောက်ကနေဆက်တိုက်ပြီးလောဘဖြစ်စရာအာရုံလောဘဖြစ်မယ်ဒေါသဖြစ်စရာဒေါသဖြစ်မယ်တကယ်လို့ဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်အောင်အသိဉာဏ်ဖြစ်အောင်မှတ်မယ်ဆိုရင်ရပ်ပါရပ်သွားရင်တော့ဒါအကုသိုလ်သောမနတမဖြစ်တော့ဘူးဗျာကုသိုလ်သောမနတပဲဖြစ်တယ်အဲဒါကို မိဝဲအပ်တဲ့ဝမ်းသာမှုလို့ခေါ်တယ်ကုသိုလ်သောမနတပေါ့ကုသိုလ်သောမနတနဲ့ပတ်သက်ပြီးထဂရကဒီမှာလေးမျိုးဖွင့်ပြထားတယ်နံပါတ်1ကတော့ဘာလဲနိခမဝတေနလူပေါင်းကနေထွက်ပြီးတော့အေရတီတောင်လူပေါင်းကထွက်ပြီးတော့ရှင်ပြုမယ်ရဟန်းပြုမယ်သီလရှင်ဝတ်မယ်အာသီလရှင်ဒုတိယနေ့ကျင့်မယ်ကတိုင်းနေ့ကျင့်မယ် ခုလိုပေါ့ယောဂီဝေပြီးတရားထုတ်ကြတဲ့ယောဂီဘဝနဲ့နေတယ်အနိခမဝန်တာမှုခေါ်တယ်အာမိဝဲရတဲ့ဝန်တာမှုတစ်မျိုးပဲဟောသီလရှင်ဝင်လိုက်တာကကိုယ့်အကူကျင့်တာနဲ့ဝန်တာမယ်ဒါကကျင့်လိုက်လေဒူတွေနေကျင့်ပြီးကိုယ့်အကူဝန်တာကတိုင်းနေကျင့်ကိုယ့်အကူဝန်တာဝမ်းမြောက်ဝန်တာဖြစ်ဒါမျိုးပြောတော့နော်ဝိပဿနာဝတေနာတချို့ကြတော့ လောက်ထားမကျင်ဝိပဿနာလိုက်ကျင့်တယ်ဝိပဿနာကျင့်တဲ့အခါကျဝိပဿနာဉာဏ်ဖြစ်အောင်လုပ်ရတယ်နော်ဝိပဿနာဉာဏ်မဖြစ်ရင်တော့ဝိပဿနာကြောင့်ဖြစ်တဲ့မိဘတဲ့ဝန်တာမှုဆိုတာမဖြစ်ဘူးဝိပဿနာဉာဏ်တွေဖြစ်ပြီးသူကတော့ဘလောက်ဖြစ်မှကောင်းလဲဆိုဥရပြဉာဏ်လောက်ဖြစ်မှကောင်းတယ်ဥရပြဉာဏ်လောက်ဖြစ်တာပိဋိပတ္တိတွေကထင်ရှားတွေ့တယ်အဲ့လောက်အ ਨੇ ဆုံး ပြည့်စုံအားထုတ်နိုင်တော့ကောင်းဆုံးပေါ့လေဒီတဲ့ဒီတဲ့ပြည့်စုံအားထုတ်ရင်ကောင်းဆုံးအဲ့ဒါဆိုရင်တော့ဝိပဿနာကြောင့်မို့ဖြစ်တဲ့ဝမ်းသာမှုမျိုးရနိုင်တယ်နောက်တစ်ခုကတော့အနုတ္တိဝတေနာဘုရားကုံတော်တွေပါဒီနေ့ယောဂီတွေလျှောက်ကြတယ်ကောင်းတယ်ဘုရားကုံတော်ပွားပါပွားပွားပွားကိုယ်တဏ္ဍာမှာခုနအကုသိုလ်တွေမဖြစ်တော့ဘူးလေလောဘတွေဒေါသတွေမောဟတွေမာမနာတွေမဖြစ်ဘူး အဲ့ဒီလိုမဖြစ်အောင်ပွားရတယ်နှုတ်သတိဘုရားကုံတော်ပဲပွားပါတရားကုံတော်ပဲပွားပါတန်ခါကုံတော်ပဲပွားပါနှုတ်သတိ6ပါးလုံးပွားနိုင်တယ်ပွားခြင်းကြောင့်မို့ခုနကလောဘဒေါသတွေမဖြစ်တဲ့အကုသိုလ်တွေကင်းတဲ့ကုသိုလ်တွေဖြစ်တဲ့ဝမ်းသာမှုမျိုးဖြစ်နိုင်တယ်အထူးသဖြင့်ပီတိလေးတွေဖြစ်လာပါဘူးပီတိပတ္တိလေးအဲ့ဒီပီတိပတ္တိလေးတွေကိုမှပရမတော့ဘုရားကုံတော်ပါတာဒါသမထပေါ့ဗျာ အဲ့ဒီပီတိလေးတွေကိုမှဆက်ပြီးတော့ပီတိပတ္တိကိုဆက်ပြီးတော့နေသဒုက္ခအနတ္တမြောင်ရှုရှုရှုနဲ့ဝိပဿနာဉာဏ်နဲ့စဉ်စဉ်တက်ပြီးယဟန္တာဖြစ်ပါတယ်ဒါတွေအရင်တော့လည်းခဏခဏပြောဦးပါဘုရားကုံတော်ပွားရင်ကြောင့်ယဟန္တာဖြစ်တယ်ဆိုတဲ့အကြောင်းနောက်တစ်ခုကတော့ပထမဇာနာတိဝတေနာပထမဇန်ဒုတိယဇန်တတိယဇန်မှာပီတိပါတော့အဲ့ဒီဇန်တွေရသွားရင်လည်းပဲ ရမဇန်ရမယ်ဒုတိယဇန်ရမယ်တတိယဇန်ရမယ်အဲ့ဒီဇန်၃မျိုးရရင်လည်းပဲဒါလည်းမိဝဲရတဲ့ဝမ်းသာမှုအဲ့ဒီထဲမှာသောမနတပါတော့ဒါပေမဲ့လို့သင်ညိုလိုပါလို့ကြာအိမ်မှာသောမနတသုံးမထောင်ဒုက္ခလို့သုံးတယ်ဒါကတော့ဒုက္ခမဟုတ်ဘူးကာယကဒုက္ခမဟုတ်ဘူးစေတသိက်ကဒုက္ခရောမိဝဲရတဲ့ဝမ်းသာမှု၄မျိုးဆိုထက်ကရာအဲ့လိုပြောဖွင့်တယ် နောက်တကအဲ့ဒီနိခမ္မာကိုမှတကထပ်ဖွင့်ပြန်ပထမဘုန်းကြီးကနည်းနည်းလေးပါသွားတယ်အိမ်တဲအိမ်ဟာအိမ်ကနေထွက်လာပြီးတော့အိမ်ဟာတီထောင်လူပေါင်ဘဝကနေထွက်ပြီးတော့ရှင်ယဟန်ပြူတာဒါပပိစ္ဆနိခမ္မာခေါ်တယ်အိမ်အနောင်ဖွဲ့မှာထွက်မြောက်တတ်လို့ဒီယဟန်ပြူတဲ့ကိစ္စဟာနိခမ္မာလို့ခေါ်တယ် အခါမှာ၅မျိုးဒီမှာဖွင့်ထားတယ်ဣတိယောထဂရမှာနောက်တစ်ခုကတော့ပထမဇံပထမဇံကိုလည်းနိခမလို့ခေါ်ရဲဆိုပြီးတော့ဖွင့်တာဘာဖြစ်လို့ပထမဇံနိခမခေါ်လဲဆိုနိဝရဏတရားတွေကထွက်မြောက်တတ်လို့ပထမဇံကိုနိခမလို့ခေါ်ရဲနောက်တစ်ခုကြတော့ဗာလဲဆိုတော့နိဗ္ဗာန်နိဗ္ဗာန်ကိုလည်းနိခမလို့ခေါ်ထားတယ် နိဗ္ဗာန်ကိုနိခမဘာလို့ခေါ်လဲဆိုအလုံးစုံသောသင်္ခါရတရားတွေမှာလွတ်မြောက်တတ်လို့သင်္ခါရအလုံးကလွတ်မြောက်သွားလို့နိဗ္ဗာန်ကိုနိခမလို့ခေါ်နောက်တစ်ခုကဝိပဿနာကိုလည်းနိခမခေါ်တယ်ဘာကြောင့်ဝိပဿနာနိခမခေါ်တယ်လဲဝိပဿနာရှုတဲ့အခါကျတော့ဘုန်းကြီးတို့ဝိပဿနာမရှိဘဲနေတဲ့ပုဂ္ဂိုလ်ကြတော့ကိုယ်စိတ်ကိုယ်ခန္ဓာကိုမြဲတယ်နှိစ္စလို့ထင်တယ် ကိုယ်ခန္ဓာကိုယ်ရတာချမ်းသာတယ်ဒီလိုထင်တယ်။ဟာငါခန္ဓာကိုယ်မှာအတ္တကောင်ဝိညာဉ်ကောင်လေးရှိတယ်။ဟောဒီခန္ဓာကိုယ်ရနှစ်သက်ဆရာပဲသူ့ပါလို့ထင်တယ်။ဟုတ်လားဝိပဿနာမရှိတဲ့ပုဂ္ဂိုလ်ရဒီခန္ဓာကိုယ်ရမြဲတယ်နေဆချမ်းသာတယ်ဒုက္ခအတ္တကောင်ဝိညာဉ်ကောင်ရှိတယ်လို့ထင်တာအတ္တခန္ဓာကိုယ်ရတင့်နေတဲ့နှစ်သက်ဆရာမြန်လို့ဆရာလို့ထင်တာသူ့ပါပေါ့ဝိပဿနာရှုလိုက်တဲ့ခါကျတော့ ဒါကြောင့်ဝိပဿနာကြတော့နေစာနေစာဒုက္ခအတ္တသုဘဆိုတဲ့သုဘလို့ရှုတတ်တဲ့အာဟုတုတရားတွေလွတ်မြောက်သွားတယ်ဒါကြောင့်ဝိပဿနာကိုလည်းပဲနိခမလို့ခေါ်ရတယ်ပြီးတော့မှနိခမတရားတွေကိုဆက်ပြီးတော့ဖွင့်ပါတယ်တပ်ပေပြီးကုသလာဓမ္မနိခမန္တိဘုဆရီ ထမဇံပြီးသွားတော့ဒီမှာတော့သဗ္ဗေပိကုသလဓမ္မဒုတိယဇံတတိယဇံသရုပ်တဇံဒါတွေကိုပြောတယ်ပေါ့ဗျာအဲ့ဒီမှာပါတဲ့ကုသိုလ်မကုသိုလ်ဒီတရားတွေကလည်းကိလေသာတွေမှာလွတ်မြောက်တတ်လို့နိခမလို့ခေါ်ရမယ်နှစ်ပိုင်းပြောရမှာပေါ့ဗျာဇံတွေကတော့နိဝရဏတွေကလွတ်မြောက်တတ်လို့သို့မဟုတ်ဝိတဝိစာရဒုတိယဇံဆိုရင်တော့ဝိတဝိစာရလွတ်မြောက်တာ တတိယဇာဆိုရင်တော့အဲသူကပီတိလွမြောက်သွားပြီပေါ့ဒါမျိုးလေးတွေပေါ့မကုသိုလ်ကြတော့ကိလေသာနဲ့လွတ်မြောက်သွားလို့နှိက္ခမဒါတော့ကုသိုလ်ကြီးတဲ့သူကပေါင်းယူရတယ်ဒီနှိက္ခမ၅ပါးထဲမှာအခုဘုန်းကြီးတို့ဒီတက္ကပညာတုတ်ကြတော့ ပပိဇာနိခမပရမဇာနိခဝိပဿနာဒီသုံးမျိုးကိုသာဒီနေရာမှာနိခမလို့တိကျပြထားတယ်နော်ခုနကဘုန်းကြီးတို့နိဗ္ဗာန်တို့ဒုတိယဇံတို့တတိယဇံကုသိုလ်တို့သုဒ္ဓဇံကုသိုလ်တို့မက်ကုသိုလ်တို့ဒီနေရာမှာတိကျပြမထားဘူးအဲတော့ယောဂီပုဂ္ဂိုလ်အနေနဲ့ဝိပဿနာရှုတဲ့အခါမှာ ဘယ်ဝေဒနာပဲရှုရှုဝိပဿနာဉာဏ်ဖြစ်အောင်ရှုဝိပဿနာဉာဏ်ဖြစ်လာရင်တော့ကုသိုလ်မဖြစ်တော့အကုသိုလ်မဖြစ်တော့ဘူးဗျာကုသိုလ်ပဲဖြစ်သွားမှာတတိနဲ့ဉာဏ်နဲ့အဲ့ဒီမျိုးဝမ်းမျိုးဝမ်းမြောက်ဝမ်းသာဖြစ်တဲ့သောမနတမျိုးဖြစ်အောင်ရှုဖို့တကယ်လို့အဲ့လိုမရှုတိုင်းကအကုသိုလ်ဝင်မှာပဲချုပ်ပြောရရင်တော့ ဒုက္ခဒေါမနတဝိနာရှုရှုဒေါမနတဝိနာရှုရှုဥပိ္ပခဝိနာရှုရှုဘာဖြစ်မလဲအကုသို့မဖြစ်အောင်ရှုဒေါမနတဝိနာရှုရှုဒေါမနဥပိ္ပခဝိနာရှုရှုဘာဖြစ်မလဲကုသို့ဖြစ်အောင်ရှုတတိမလွတ်အောင်ရှုဉာဏ်ပါအောင်ရှုပေါ့ဗျာအကုသို့မဖြစ်အောင်ရှုသူကလောဘမဖြစ်အောင်ရှုဒေါသမဖြစ်အောင်ရှုလိုရင်ရတော့နည်းနည်းလေးချက်ပြမာနမဖြစ်အောင်ရှုဒါမျိုးတွေပေါ့ အဲ့ဒီမှာနည်းနည်းလေးဘုန်းကြီးတို့ကထက်ခွဲပြတာကဘာလဲဆိုတော့ပို့ပြီးကောင်းမွန်တဲ့သောမနတ္တများသောမနတ္တအမျိုးမျိုးရှိတာဘုန်းကြီးတို့ဇံမရခင် သောမနတ္တတွေရှိတယ်အဲ့ဒါကာမောဒရာသောမနတ္တဘုန်းကြီးတို့တရားထုတ်နေတယ်ဇံမရသေးဘူးတို့ဒါကာမောဒရာသောမနတ္တတွေဒါကိုဥပ္ပစ္ဆာရကာမောဒရာသောမနတ္တလို့ခေါ်တယ်ပထမဇံရသွားပြီပထမဇံမှာ ရှိတဲ့သောမနတ္တ ဒါတစ်မျိုးပေါ့ခုနရဟန်းပြုလို့ဝမ်းမြောက်ဝမ်းသာဖြစ်တာတွေအနုတ္တိ6ပါးပွားလို့ဝမ်းမြောက်ဝမ်းသာတွေဖြစ်တာတွေဝိပဿနာဉာဏ်ဖြစ်အောင်ပွားတဲ့သောမနတ္တဒါတွေလောကီသောမနတ္တတွေပဲခုပြောခဲ့တာတွေလောကီသောမနတ္တတွေမဲရသွားပြီမနဲ့အတူပထမဇန်ရတယ်ဆိုရင်တော့သောတာပတိမတ်မှာလည်းပထမဇန်ရှိတယ်တရားဂိုင်းမတ်မှာလည်းပထမဇန် နာဂိုင်းမက်မှာလည်းပထမဇာရတမက်မှာလည်းပထမဇာပထမဇာမက်လေးပါးမှာပါတဲ့သောမနတဒါတော့လောကုတ္တရာသောမနတပေါ့အဲ့တော့သူကဘာပြောသွားပြန်လဲဆိုတော့သောမနတတွေမှာဇံပိုင်းအနေနဲ့ပြောပြောအောက်ပိုင်းအနေနဲ့ပြောပြောပေါ့ဗျာဝိတ္တဝိสารရှိတဲ့သောမနတဝိတ္တဝိสารမရှိတဲ့သောမနတနှမျိုးရှိတယ် ဇံပိုင်းတွေတော့ပိုထင်ရှားတာပေါ့နော်ဒီဝိတ္တဝိစာရကဇံဝိတ္တဝိစာရရှိသလိုတာမန်ဖြစ်တဲ့ဝိတ္တဝိစာရရှိတယ်စကားပြောရင်ဒီဝိတ္တဝိစာရပါတာဇံဒါဇံမဟုတ်ဘူးစဉ်းစားပြီးမှသုံးသပ်ပြီးမှပြောတာစကားတွေပါရတယ်။အဲဝစီသင်္ခါရကြဝိတ္တနဲ့ဝိစာရယူထားတယ်ရှင်မိုက်တို့ပါလို့အဲတော့ဇံပိုင်းမှာကျတော့ဘိုးထင်ရှားတော့ဗောလေ။ ဝိတဝိสารရှိတဲ့သောမနတဝိတဝိสารမရှိတဲ့သောမနတနှစ်မျိုးရှိတယ်တဲ့အဲ့ဒီမှာဝိတဝိสารရှိတဲ့သောမနတတဲ့ဝိတဝိสารမရှိတဲ့သောမနတပို့ပြီးတော့ကောင်းမွန်တယ်ဒါတွေထပ်ခွဲဖွင့်ပြတယ်ဟောတယ်ပေါ့ဗျာအဲ့တော့ဒါတွေပြောဖို့ကြတော့အောက်က သောမနတကြတော့တခါတလေဝိတ္တဝိစာရမပါဘဲနဲ့ဝမ်းမြောက်ဝမ်းသာဖြစ်တော့ဗောတခါတလေဝိတ္တဒါတော့ကာမောသရကုသိုလ်ပိုင်းမှာတော့ဒီလိုပြောလို့ရအဲ့ဒါတဲ့သေချာတာဇံပိုင်းတွေကြပုံသေချာတယ်ဇံပိုင်းကြနည်းနည်းနားထောင်မယ်နော်ပထမဇံဆိုရင်ဝိတ္တဝိစာရပိတိဒုက္ခဧကဂရဒီဇံက၅ပါးရှိနေရင်ဒါပထမဇံခေါ်တာဟုတ်နမိတ်ကလည်းခိုင်မြဲနေမယ်ဒီပထမဇံကိုလည်းဆင်ញင်နိုင်မယ်ဆိုတာပထမဇံရတာ အဲ့ဒီပထမဆံမှာကြည့်လိုက်ဝိတဝိဇာရာပိတိဒုက္ခဧကကရာဒုက္ခဆိုတော့သောမနတ္တကိုပြောတယ်ဒီပထမဇံမှာကြတော့ဝိတဝိစာရပါနေတဲ့အတွက်ခုနဝိတဝိစာရမပါတဲ့သောမနတ္တတော့မကောင်းဘူးဆိုတော့ပြောတယ်အဲ့ဒီကနေပြီးတော့ဒုတိယဇံရောက်သွားတဲ့ခါကျတော့ဝိတဝိစာရမပါတော့ပီတိဒုက္ခဧကဂရာအဲ့ဒီမှာအဲ့တော့ပထမဇံသောမနတ္တ ဝေဒနာမှာပေမနမသောမနတမှာဝိတဝိဇာရရှိအဲ့ဒီချက်ဝိတဝိဇာရမရှိတဲ့ဒုတိယဇံအဲ့ဒါပို့ကောင်းတယ်ဒါကိုပြောချင်တယ်နောက်အဲ့ဒီဒုတိယဇံနဲ့တတိယဇံပို့ကောင်းတော့နော်တတိယဇံမှာလည်းဒုက္ခနဲ့ဧကဂရာပဲအဲ့မှာလည်းဝိတဝိဇာရမရှိဘူးဒါလည်းကောင်းတာအဲ့တော့ဒါကရိုးရိုးဇံပေါ့ဗျာတချို့ကြတော့မက်နဲ့တန့်ရ ဒါကြောင့်မို့ဘုရားလက်ထက်မှာရှိတယ်ဗျဒီအာနာပါနာပဲမှမှဘယ်ကမ္မတပဲမှမှသူကအရင်ဘဝတုန်းကလုပ်ခဲ့တဲ့ကုကြည့်ငယ်တာတွေပါရင်မရနဲ့ဗျဇမ္မတန်ရပါအဲ့ဒါကိုမကတိတ်တာဆံလို့တုံထားဥမာပြောရင်ဘာကြီးရတာတို့စီရတို့တို့ပါဒီကတော့ဇမ္မတန်ရသွားတာအကြောင်းမို့စိတ်ပြက်စရာမရှိဘူးကိုယ့်အကူအထောက်တာအထောက်ရင်လည်းပဲဟုတ်လား ရသွားနိုင်တာပေါ့နော်အဲ့တော့ဒုတိယဇံမှာလည်းမလေးပါတတိယဇာမှာလည်းမလေးပါပေါ့ဒါလောကုတ္တမလေးအဲတော့ပြောချင်တာဒီဒုတိယဇံတတိယဇံသောမနတဟာပရမဇံသောမနတကာမဝဒရသောမနတတဲ့ပိုကောင်းတယ်ပိုမြတ်တယ်လို့ဒီလိုပြောတာမှာဒုတိယဇံတတိယသောမနတဝိတဝိသနာမရှိဘူးဒါကြောင့်မို့ ပိုကောင်းတဲ့ပုံများမှီဝဲရမယ်အဲ့ဒါမျိုးဖြစ်အောင်ပွားလို့ဆိုလိုတာပါပဲအဲ့ဒါကြတော့ဟိုဇံပိုင်းလေးတွေနားနည်းနည်းနားလဲထားတော့ကောင်းတာပေါ့နော်အဲ့ဒါဆိုရင်တော့ပုံနားလေဘုလို့ဆိုရင်တော့သိနားမလဲအဲ့တော့သောမနတဒီလိုပဲမှတ်ထားမယ်နော်သောမနတက2မျိုးရှိတယ်မိဝဲရမယ်သောမနတမမိဝဲမယ်သောမနမမိဝဲမဲ့သောမနတဆိုအကုသို့ဖြစ်အောင်မပွားနဲ့နားလေအောင်ပြောရင်တော့ဝိပဿနာကု ယောဂီတို့တရားထုတ်တာဆိုတော့တရားတို့တကားမှတ်လို့ကောင်းလိုက်တာမှတ်လို့ကောင်းလိုက်တာလောဘစိတ်နဲ့မမနဲ့ဒေါသစိတ်နဲ့မမနဲ့အဲ့ဒါမျိုးသောမနတဝေနာရောမမှတ်ရဘူးမရှိပါဘူးပေါ်သမျှအာယုန်လေးပေါ်မှာတတိလေးကညံလေးနဲ့ပေါ်ပြီးပြောက်ဖြစ်ဖြစ်ပြက်မြင်အောင်ရှုနော်တခါတလေဒီနေ့တောင်ယောဂီတွေ့ပါတယ်သူကအမြဲတမ်းကောင်းညင်တာမနေ့ကလိုကောင်းညင်တာအဲ့ဒါမျိုးအဲ့လိုမျိုးကောင်းညင်တဲ့စိတ်မထားရအောင် နော်သူ့ရဲ့သဘာဝကြီးရဝိပဿနာရှုတယ်ဆိုတာကရုပ်သဘာဝနာမ်သဘာဝတွေကြီးရကောင်းတာကိုကြည်တာမဟုတ်ကောင်းတာတွေမြင်ဖို့ကြည်တာမဟုတ်သူဖြစ်နေတဲ့သဘာဝဘုန်းကြီးတို့မြင်အောင်ဒီနေ့ရှုမှတ်လို့ကောင်းရင်ကောင်းမယ်နောက်ရကောင်းရင်မကောင်းဘူးသူကအနတ္တသဘောလည်းပြတယ်အနေဆသဘောလည်းပြတယ်ကိုဖြစ်ချင်လို့မဖြစ်ဘူးသူဖြစ်နေတဲ့အတိုင်းဘုန်းကြီးတို့ကြည်ရခါတခါကျတော့ဘယ်လိုဖြစ်နာလဲဘုန်းကြီးပါအောင်ပေါ့ဟိုရှုမှတ်လို့ကောင်းရင်နေဟာလေးကမျောနေတာ ငါမနေ့ကလိုလဲရှုမှတ်လို့မကောင်းပါဘူးဒီနေ့ဘလို့ဖြစ်တာပါလဲဒါမျိုးတွေဖြစ်တယ်ဘုရားကအဲ့လိုရှုမှတ်ခိုင်းတာမဟုတ်ရှုမှတ်ကောင်းဖို့မကောင်းဖို့တဲ့ဒီဝေဒနာကုနတ်တွေဝေဒနာဟောနေကိုရှုနေအကုသိုလ်မဖြစ်အောင်ဒီသောမနတဝေဒနာရှုမှတ်တတ်ဖို့ရည်ကြည်တယ်ကုသိုလ်ဖြစ်အောင် ရှုမှတ်တတ်ဖို့ရည်ကုသိုလ်ဆိုရင်တော့ဒီမှာတော့တတိနဲ့ဉာဏ်ဖြစ်ရင်ကုသိုလ်ဖြစ်တာပါဘောဓမယအာယုန်လေးမှာတတိကတ်နေမယ်အဲ့ဒါလေးပေါ်ပြီးပြောက်ဖြစ်ပြီးပြမြင်ရမယ်ဉာဏ်အနေနဲ့ အဲ့ဒါဆိုကုသိုလ်ဖြစ်တာပေါ့ဗျာအဲ့လိုပဲမှတ်ပေါ့ဘယ်ဝေဒနာမဆွဲလို့မှတ်ဒီမှာတက္ကရာဆက်ဖွဲ့ပါတယ်ခုနကဒေါမနတမှာလေမိဝဲအပ်တဲ့ဒေါမနတမမိဝဲအပ်တဲ့ဒေါမနတဒါမျိုးဖွင့်ပြတယ်ခုနဒေါမနတကြတော့မိဝဲအပ်တဲ့ဒေါမနတမမိဝဲအပ်တဲ့ဒေါမနတအကုသိုလ်ဖြစ်မဲ့ဒေါမနတဆိုရင်မမိဝဲအပ်တဲ့ဒေါမနကုသိုလ်ဖြစ်တဲ့ဒေါမနတဆိုမိဝဲအပ်တဲ့ ဒေါမနတဒီမှာကျတော့မမီဝဲတဲ့ဒေါမနတဆိုတာဘာလဲဆိုတော့ကိုနှစ်သက်စရာအာယုံကောင်းကောင်းနေမရလာရင်စိတ်ကမကျေနပ်ဘူးပေါ့ဗျာကောင်းကောင်းမမြင်ရင်ကောင်းကောင်းမကြည့်ရရင်ကောင်းကောင်းမစားရရင်ကောင်းကောင်းမသုံးရရင်ကောင်းကောင်းမနေရရင်အဲ့မှာမကျေနပ်တဲ့စိတ်ကဖြစ်လာခလေးလေးတွေဆိုသိသိတာသူတို့လိုချင်တာမရရင်ဒီကလေးချက်ချင်းတုတ်ပြန် ကိုလိုချင်တဲ့အရာဝတ္ထုတွေမရရင်လည်းဒီဒေါမနတာဖြစ်တာပဲပြီးတော့အရင်ကမပြည့်စုံခဲ့တာတွေမသုံးရတဲ့တွေးပြီးတော့လည်းမကျင်မတတ်တွေဖြစ်တတ်သုံးပေမဲ့လို့လည်းကိုယ်အလိုတိုင်းမဖြစ်ခဲ့ရင် ကိုယ်အလိုတိုင်းမပြည့်စုံခဲ့ကိုယ်အလိုတိုင်းမရခဲ့ရင်ကိုယ်ဖြစ်ရှင်တာမဖြစ်ခဲ့ရင်ကိုယ်လုပ်တဲ့လုံကမအောင်မြင်ခဲ့ရင်သုံးဖို့ရပြီးသားတွေပျက်စီးဆုံးရှုံးသွားရင် ဒါတွေစဉ်းစားပြီးတော့ကိုကဘာဖြစ်လဲမကြည်မနက်တွေဖြစ်တတ်တယ်အဲ့ဒါမျိုးကိုဘုန်းကြီးတို့ကမမိဝဲရတဲ့ဒေါမနတာလို့ခေါ်တယ်ပေါ့ဗျာဒီတော့အဲ့လိုမျိုးတွေမဖြစ်အောင်ဘာဖြစ်မလဲဘာလုပ်ရမလဲဆိုတော့ဒေါရ6ပါးမှာပေါ်လာသည်မအာယုံတိုင်းကိုပေါ့ဗျာမျက်စိမှာပဲပေါ်ပေါ်နားမှာပဲပေါ်ပေါ်ဘယ်မှာပဲပေါ်ပေါ် ဗရတ်6ပါးမှာပေါ်လာသမျှအာယုံများကိုဘာလို့ရမလဲအိဋ္ဌဒုက္ခနတ္တမြင်အောင်ရှုနော်အဲ့ဒီပေါ်သမျှအာယုံတတိကတတိကပြီးတော့အိဋ္ဌဖြစ်ပြီးမြင်ရမယ်ဒုက္ခဖြစ်ပြီးမြင်ရမယ်အနတ္တဖြစ်မြင်ရမယ်အဲ့ဒီလိုမြင်အောင်ရှုပါအဲ့လိုရှုရတဲ့နဲ့ဒီကလေးယောဂီတို့တွေ့တတ်ပါတယ်ဒါကြတော့ဟိုမိဝဲတဲ့ဒေါမနတပြောခြင်းလို့ခုနမမိဝဲတဲ့ဒေါမနတ မိဝဲတဲ့ဒေါမနတာဆိုဒီဒေါနချုပ်ပါပေါ်လာတဲ့အာယုန်ကိုရှုမှတ်တယ်အိစ္ဆဒုက္ခနာတာမြင်အောင်ရှုမှတ်တယ်နောက်မဘုံနိဗ္ဗာန်ရအောင်ဒီမှာ10စကန်ဝင်တယ်စကန်ပွဲတွေဝင်တယ်အဲ့မှာရှုမှတ်ပေမဲ့လို့ကိုမမညာဖုံညာမရရင်အဲ့မှာစိတ်ကစိတ်တက်ကြတာတွေဘာတွေဖြစ်တာမလဲဟောတရားရှုမှတ်တယ်တရားတွေကမတိုးတက်ဘူးစိတ်တက်တွေဘာတွေကြတတ်တယ်အဲ့လိုမျိုးကိုနိခမဒေါမနတာလို့ခေါ်တယ် ဒီဒေါမနတတွေအခြေခံပြီးတော့ကိုရအောင်လုပ်မှာပဲစိတ်ဓာတ်တွေမကြပဲနဲ့ကမ္မဋ္ဌာန်းဆရာနဲ့ဆွေးနွေးဆွေးနွေးတဲ့ကမ္မဋ္ဌာန်းဆရာအပေးအပေးလိုက်တဲ့ခါကျတော့ကိုဆက်လုပ်ဖြစ်တာပေါ့ဗျာဒီဟာဒါကတော့လူတိုင်းဖြစ်တတ်တဲ့သဘာဝတွေပဲဒါတွေစိတ်မစင်းရနဲ့စိတ်ဓာတ်မကြနဲ့ဒီနှလုံးမသားရဝမ်းနည်းမှုအကြောင်းမျိုးကိုဆက်ပြီးစ조사အထောက်တယ်အဲကြတော့လိုအပ်တဲ့တရားတွေမြင်သွားတယ်သိသွားတယ်အဲ့ဒါကြတော့ မိဝဲရတဲ့နှလုံးမသားရတဲ့ဒေါမနတာလို့ခေါ်တယ်ဒီအပိုင်းကြလေမိဝဲရတဲ့ဒေါမနတာကြတော့ဉာဏ်နေတော်တော်များများများဖြစ်တတ်တယ်။သမန္တရဉာဏ်နဲ့ဖြစ်တတ်တယ်။ဥရောပဉာဏ်မှလည်းဖြစ်တတ်တယ်။ဥရောပဉာဏ်ဟိုမှအိမ်မှနဲ့ရှေ့မတက်တော့ဘူးပေါ့ဗျာ။မတက်တဲ့ခါကျအဲ့ဒီခါမှလည်းဒီစိတ်နှလုံးအာဆရာတော်မတက်တော့ဘူး။ဒါနဲ့ပဲလဲနေတယ်။အဲ့လိုမျိုးတွေဖြစ်တယ်။အဲ့ဒါကြတော့ ခုနမိဝဲတဲ့ဒေါမနတလို့ဆိုတယ်အဲကမ္မဋ္ဌာန်းဆရာနဲ့တွေ့ရတယ်ကိုယ့်အကိုဒေါမနတဖြစ်နေုံနဲ့တော့မရဘူးဒီကအထက်ညာနေဆက်တက်တယ်ဟာယုံနာနေရဲ့ဖြစ်ပျက်တွေကတိတ်များလုံးအပြင်တိတ်များလုံးတော့မကြည့်ကျင်တော့မကြည့်ကျင်တော့လေဆရာတော်တနေ့လာလဲဒါပဲတနေ့လာလဲဒါပဲမကြည့်ကျင်တော့နောက်သင်္ခါရုပ္ပခညာဒါဘုန်းကြီးကရဏပြောတယ်သင်္ခါရုပ္ပခညာကြတော့တိတ်မွေ့နေအောင်တိမ်မွေးတော့မှတ်တဲ့ခါကျယောဂီကမကြိုက်မကြိုက်တဲ့ခါကျန်တဲ့ ထင်ရှားရှုလိုက်တိမ်မွေးလိုက်ထင်ရှားရှုလိုက်တိမ်မွေးဟာအိမ်မှာလည်းမတက်ပြန်ဘူးမတက်ပြန်တော့စိတ်ဓာတ်ကကြာလာပြန်ရောအဲ့ဒီလိုဒေါမနတမျိုးနှလုံးမသားရမှုဖြစ်တဲ့ဒေါမနတမျိုးကတော့ရှုမှတ်ရင်လည်းဖြစ်တဲ့အတွက်ဒါမိဝဲကောင်းတယ်ပေါ့ဗျာမိဝဲကောင်းတယ်ဆိုတော့အဲ့ဒါကြော်တော့မှမှာနော်ဒါလေးနဲ့နေရမယ်လို့ဆိုလိုတာမဟုတ်ဘူးဒီမှာတော့ဆက်ဖွင့်တာဒေါမနတတော့ဟိုဝိတဝိစာရာ ကင်းတဲ့ဒေါမနတခုနလိုပဲဒေါမနတလို့ဆက်ဖွင့်ပြဒေါမနတမှာလည်းဝိတ္တဝိစာရနဲ့တွဲပြီးဖြစ်တဲ့ဒေါမနတဝိတ္တဝိစာရကင်းတဲ့ဒေါမနတဒီလိုဖွင့်တကယ်တမ်းကျတော့ဒေါမနတမှန်တော့ကြံတာတွေးတာသုံးသပ်တာဝိတ္တဝိစာရပါတယ်ဝိတ္တဝိစာရကင်းတဲ့ဟောဒေါမနတဆိုတော့မရှိဘူးဗျာဒါတော့တင်စားပြောတာဒါတရားရှိမှရှိမှရင်ねဘုန်းကြီးတို့ ဥရပြညာအရင်ပိုင်းတော့ပြောလာပေါ်လာသမျှအာယုံများမှာနှစ်သက်တာမနှစ်သက်တာမြတ်တိယုံမြတ်တိယုံမြတ်ဒီလို ဖြစ်ဖြစ်ဖြစ်ပြီးပြတ်သွားတဲ့အဲ့ဒီခါကျဥပ္ပခဝန္တာလေးတွေလည်းတွေ့တတ်ပါနော်ဆိုလိုတာကဥပ္ပခမှာလည်းကုသိုလ်ဖြစ်မဲ့ဥပ္ပခအကုသိုလ်ဖြစ်မဲ့ဥပ္ပခခုနလိုပဲဒေါမနဆိုလည်းမှတ်ထားပါကုသိုလ်ဖြစ်မဲ့ဥပ္ပခမျိုးဖြစ်အောင်ရှုအကုသိုလ်ဖြစ်မဲ့ဥပ္ပခမျိုးမရှုနဲ့ ဒါလေးမှတ်ထားအဲတော့ဥပေက္ခသဘောကဥရဗျညာဘိုင်းလောက်မှလည်းတွေ့တတ်ပါတယ်ဒီဒီဒီအကောင်းလာတဲ့အခါမှာအဲဘင်္ဂညာလောက်ရောက်လာရင်သူကဘာဖြစ်လဲပေါ်သမျှအာယုန်ကြီးစိုက်ကြည့်ရမယ်ချက်ချင်းပြောက်တာအာယုန်ကမတ်သိစိန်ကိုချက်ချင်းပြောက်ချက်ချင်းပြောက်ချက်ချင်းပြောက်ဒီလိုပြောက်တာအဲ့ဒီကာလမျိုးဆိုရင်တော့ချမ်းသာတာလည်းမတွေ့ဘူးဆင်းရဲတာလည်းမတွေ့ဘူးဥပေက္ခဝိနာထင်ရှားနေတာသူသဖြင့်တော့သင်္ခါရုပ္ပကညာလောက်ဆိုရင်တော့ပိုးထင်ရှားတယ် အဲတော့ဒီဥပ္ပခါကလည်းဝိတ္တဝိสารရှိတယ်ဥပ္ပခါဝိတ္တဝိสารကင်းတဲ့ဥပ္ပခါနှမျိုးရှိတယ်ဝိပဿနာရှုနေရင်တော့တော့ဥပ္ပခါတော့ဝိတ္တဝိสารရှိတာပါဒါပရိယအားဖြင့်တော့ဒီဝိတ္တဝိสารရှိတဲ့ကာမစိတ်ပေါ့ပထမဇံကိုရှုနေတော့ဒါကတော့အဲ့မှာဥပ္ပခါဟာ အဲပထမဇာမှာရှုနေနဲ့ဖြစ်တဲ့ဥပ္ပခါမျိုးပေါ့တည်တည်ငြိမ်နဲ့ရှုနေတာပေါ့အဲ့ဒီခါမျိုးဆိုရင်တော့ဝိတ္တဝိဇာရရှိတဲ့ဥပ္ပခါလို့ဆိုရတော့ဒုတိယဇာစသည်ရှုနေတဲ့ခိုက်တမှာကြတော့အဲ့ဒီဥပ္ပခါမျိုးကြောင့်ဝိတ္တဝိဇာရကင်းတဲ့ဥပ္ပခါလို့ဆိုရတယ်ဒီလိုပြောထားတော့ပေါ့အဲ့တော့ပြောချင်တာတော့ဒီဝေဒနာရှုမှတ်တဲ့ဒီကိုဖះနဲ့တရားမင်းကြီးဟောလိုက်တခါကျ သူကနာရင်းနဲ့ကြင့်ရင်းနဲ့ရှုမှတ်တောင်ရှုမှတ်ရင်းနဲ့ဆိုတော့အဲ့ဒီနေရာမှာပဲသောတာပန်ဖြစ်သွားတယ်သောတာပန်ဖြစ်ပြီးတော့ကြားမြတ်သေသွားတယ်သေသွားပြီးတော့ဒီကဒီတရားမင်းပဲထပ်ဖြစ်တာဖះနဲ့ဂျာမင်းပဲသိတယ်ဂျန်နဲ့နတ်တွေမသိဘူးပြီးမှဘုန်းကြီးတို့ဗာဆက်မေးလဲဆိုတော့သေပြီးတရားမင်းဖြစ်သောတာပန်ဖြစ်သောတာပန်ဖြစ်ပြီးမှဒီမေကွန်းကနောက်မေကွန်းကဆက်မေးတာ နောက်မေးကိုမေးတာတော့အများသိအောင်ဆိုတဲ့အနေနဲ့မေးတာပါပဲသူကသောတော်ဗန်ဖြစ်တော့သိသွားအဲ့မှာ ပါရိမောက္ခတံဝရတိလာဘယ်လိုကျင့်ရမလဲဖေဟာတိလာပိုင်းမေးတာရဟန်းတော်တွေနဲ့ပတ်သက်တာပေါ့နော်လူတွေနဲ့ပတ်သက်ရင်တော့ဟိုလား၅ပါးတိလာတော့၈ပါးတိလာတော့၁၀ပါးတိလာတော့ဘယ်လိုကျင့်ရမလဲရဟန်းတော်များကြပါရိမောက္ခတံဝရဘယ်လိုကျင့်ရမလဲကျင့်တဲ့အခါမှာလည်းဒီတိုင်းပဲဘာဖြေသွားလဲဆိုတော့ ကာယတမစာရဝစီတမစာရပရိယေတနာ၃မျိုးခွဲဟောသွားကာယတမစာရဆိုကာယဒုစိုက်၃ပါးပေါ့ကိုဖြင့်ပြုရမယ်အမူအကျင့်၄မျိုးဆိုပြီးတော့ဟောတယ်အဲဒီမှာဗာပြည့်လဲဆိုဒီကိုဖြင့်ပြုကျင့်တဲ့အမူအကျင့်၃မျိုးကာယဒုစိုက်၃မျိုးပေါ့နော်ကုသိုလ်ဖြစ်ဒီကာယဒုစိုက်မှာဒုစိုက်ပဲပြောအောင်ပေါ့လေ ဂါဓုစရဆိုရင်အကုသိုလ်ဖြစ်တယ်အကုသိုလ်မှုဆိုရင်မပြုတ်နဲ့မပြောနဲ့မမိဝဲနဲ့ရှောင်းအဲ့လိုဟောတာဝစီကာယသူစရဆိုရင်တော့ဒါကုသိုလ်ဖြစ်တဲ့အတွက်ဒါမျိုးကိုမိဝဲရမယ်ပြုတ်လို့ရမယ်လိုက်နာပြောချင်တာကာယတမစာရကိုယ်နဲ့ဖြစ်တဲ့မှုတွေမှာကုသိုလ်ဖြစ်ရင်ပြုတ်လို့ကုသိုလ်အကုသိုလ်ဖြစ်ရင်မပြုတ်လို့နဲ့ဝစီတမစာရနှုတ်နဲ့ပြောဆိုမှု ဝစီတုစိုက်၄ပါးသုံးဖို့ဝစီတုစိုက်၄ပါးအဲ့ဒီတရားတွေမှာကုသိုလ်ဖြစ်မဲ့ဆိုရင်ပြောအကုသိုလ်ဖြစ်မဲ့ဆိုမပြောနဲ့လို့ဟောသွားပရိယေတပရိယေတနာအသက်ဝေဟောင်းကြောင့်နဲ့ပတ်သက်လို့ပစ္စည်းရှာတာပစ္စည်းရှာတဲ့အခါမှာလည်းအကုသိုလ်ဖြစ်မဲ့ဆိုရင်အသက်ဝေဟောင်းကြောင့်နဲ့ပတ်သက်တဲ့အလုပ်တွေမလုပ်နဲ့ကုသိုလ်ဖြစ်မဲ့ဆိုရင်လုပ် အကျဉ်းချုပ်ကတော့ဒါပဲအဲ့လိုပဲမှတ်လိုက်တာပိုကောင်းတယ်ပြီးတော့ပါရိမောကတောင်ရမေးပြီးတော့ဘာဆက်မေးပြန်လဲဆိုအိန္ဒိယတောင်ရသီလဆက်မေးအိန္ဒိယတောင်ရသီလဘယ်လိုကျင့်ရမလဲဖေဟာဒါမေးပြန်အဲ့မှာလဲအတူတူပဲဗျအိန္ဒိယတောင်ရသီလဆိုမျက်စိနားလျာကိုယ်စိတ်ပေါ့မျက်စိကိုလည်းထိန်အောင်တခါတရံဘုန်းကြီးတို့တခြားသုတ်တံယူပြောတယ်မျက်စိ မျက်စိကိုစခုံတည်းနားကိုသောတည်းဒီအိန္ဒိယအကြိုက်ကိုမလိုက်နဲ့အိန္ဒိယကိုယ့်အကြိုက်ကိုလိုက်အိန္ဒိယကြိုက်လိုက်ဆိုတာကကောင်းတာလေးကြည့်ခြင်းနဲ့ကောင်းတာလေးနားထောင်ခြင်းနဲ့ကောင်းတာလေးစားခြင်းနဲ့ကောင်းကောင်းမနေခြင်းနဲ့ဒါကိုပြောတာပေါ့ဗျာအိန္ဒိယကြိုက်လိုက်တာအိန္ဒိယကကိုယ့်အကြိုက်ကိုလိုက်နေအောင်လုပ်တတိနဲ့ထိန်ခိုင်းတာပါဘုရားဒီတော့မှတော့ဗာပြောသွားလဲဆို အင်းဒီ6ပါးကိုကျင့်တဲ့အခါမှာအကုသိုလ်ဖြစ်မဲ့ဆိုရင်ဒီအင်းဒီတွေကိုမဖြစ်အောင်နေကုသိုလ်ဖြစ်မဲ့ဆိုဒီအင်းဒီတွေကိုကုသိုလ်ဖြစ်အောင်နေဒီအင်းဒီ6ပါးအင်းဒီ6ပါးနဲ့ပတ်သက်အကုသိုလ်မဖြစ်အောင်နေကုသိုလ်ဖြစ်အောင်နေဒါပဲနော်ဉာဏ်နာနဲ့ဟိုကြည့်တယ်အကုသိုလ်ဖြစ်မဲ့ဆိုရင်မကြည့်တော့နဲ့ပေါ့ဗျာကြာနားထောင်မယ်အကုသိုလ်ဖြစ်မဲ့ဆိုနားမထောင်နဲ့ပေါ့ဗျာဒါပဲပြောချင်တာနော် စားမယ်အကုသိုလ်ဖြစ်မယ်ဆိုမစားနဲ့သုံးမယ်အကုသိုလ်ဖြစ်မယ်တွေးမယ်အကုသိုလ်ဖြစ်မယ်ဆိုမတွေးနဲ့အင်းလေး6ပါကုသိုလ်ဖြစ်မယ်ဒီအာယုံကြည့်လိုက်တော့ကုသိုလ်ဖြစ်မယ်ဒီတရားကိုနားလိုက်တော့ကုသိုလ်ဖြစ်မယ်ဒီအနတ်ကိုရလိုက်တဲ့အတွက်ကုသိုလ်ဖြစ်မယ်ဒါဆိုရင်တော့ပြုအိန္ဒိယတာဝန်တာနဲ့ပတ်သက်ဒီတိုင်းမှာဟောပါပြီးတော့ဒီတော့ကိုပဲချုပ်ပြောအောင်နော်ဘာဆက်မေးပြန်လဲဆိုတော့မြတ်စွာဘုရားတဲ့ လောကမှာရှိတဲ့တမနာတွေဗျမနာတွေဟာကြင့်ကြံနေတဲ့တမနာမြေခံပုဂ္ဂိုလ်တွေဗျမနာမြေခံပုဂ္ဂိုလ်တွေဟာအယူဝါဒတူကြပါသလားအကျင့်သီလတူပါသလားအလိုဆန္ဒတူပါသလားညတကယ်ကိုပြီးဆုံးခြင်းခြင်းကိုတူပါသလားဖခင်က အယူဝါဒလည်းမတူဘူးတဲ့အကျင့်သီလလည်းမတူဘူးတဲ့အလိုဆန္ဒလည်းမတူဘူးတဲ့အလိုအစ္ဆာတရားလည်းမတူဘူးတဲ့တရားနဲ့တရားဘာကြောင့်မို့လဲဆိုတော့တဲ့တရားအလိုအစ္ဆာတရားတွေလည်းများအမျိုးမျိုးရှိနေဒါကြောင့်မို့တရားနဲ့တရားဓာတ်ဓာတ်တွေကွဲပြားနေတဲ့အတွက် အစ္ဆာတရားတွေကွဲပြားနေတဲ့အတွက်တမနာပြမနာတွေအယူဝါဒလည်းမတူနိုင်အကျင့်လည်းမတူနိုင်အလိုဆန္ဒလည်းမတူနိုင်ဘူးဒါကြောင့်မို့ဒီတရားထုတ်တဲ့အခါကျမှတ်ထားဖို့ဒီမှာဒါကပြောချင်တာပါလေဆိုတော့သူဇယိုက်နဲ့သူရှိတယ်ဇယိုက်အားလျော်စွာပဲဘုန်းကြီးတို့ကကျင့်ပို့တရားရတယ်ဒီတနည်းနဲ့မှတ်ထားတော့ကိုယ်ဇယိုက်နဲ့ကံမကံမသိဘူးဒီမှာဘုရားဟောတာတတ္တဝါတွေကယူဆခြင်းလည်းမတူဘူး အကျင့်စရိုက်ချင်းလည်းမတူဘူးအကုန်ကွဲနေတယ်အကုန်ကွဲနေရောကိုကကမ္ဘာတခုတည်းသွားလှုပ်လိုက်တဲ့ခါမှာအဲ့မှာတရားရဖို့ခက်တာပေါ့နော်ဘုရားမှသာသိလိုက်သိနိုင်တယ်ဘုရားကဒီပုဂ္ဂိုလ်ကဒေါသစရိုက်ရှိရင်ဘာကမ္ဘာပေးမယ်ဒေါသစရာဂစရိုက်ရင်ဘာကမ္ဘာပေးမယ်ဒါတွေဟောတာဘုန်းကြီးတို့ကမ္ဘာဆရာတွေကဒါအတိအကျသိဖို့ခက်တယ်ဒါကြောင့်မို့ ကိုယ်ဆိုင်နဲ့ပတ်သက်ပြီးတော့တင့်တော်တဲ့ကမ္မထံဖြစ်ဖို့ဆိုတာကိုယ့်ကိုယ်ပဲဆုံးဖြတ်ရုံပဲကိုယ့်ကိုကျင့်ကြည့်ကျင့်ကြည့်လို့တိုးတက်မှုရှိရင်တော့ဆက်ကျင့်ပေါ့ဗျာဒါပဲရှိတာတခါတလေဘာမှလည်းတိုးတက်မှုမရှိဘူးစကားပြောတတ်တာပဲရှိတာတရားနဲ့ပတ်သက်ပြီးကိုယ်အသိဉာဏ်မတိုးတက်ဘူးဆိုတော့အဲ့ဒါတော့စဉ်းစားပေါ့ဗျာနောက်ဆုံးမေကုံးလေးတစ်ခုဆုံးသတ်မယ်နောက်ဆုံးမေကုံးလေးတစ်ခုကတော့ဗုဒ္ဓကိုဘာမေးလဲဆိုတော့ မြတ်စွာဘုရားတဲ့အဲ့ဒီတမနာဗျမနာအမိခံတဲ့ပုံကိုယ်တွေဟာတဲ့ဒီသူတို့မှာစင်စစ်ပြီးဆုံးကြရလားယောဂတွေကုံပါရလားသူတို့မှာအဆုံးသတ်တဲ့တရားဆိုတဲ့ဒါတွေရှိပါလားအကျင့်မြောက်ကိုကျင့်တာကျင့်တာကိုဟုတ်ရလားဆိုတာမိတ်တော့အကျင့်မြောက်ကိုကျင့်ကြပါလားသူတို့ဟာဒီကျင့်တဲ့အတွက်အပြီးဆုံးဆိုရောက်ပါရလား ယောဂတွေကိုရင်လားအဆုံးသတ်တရားနိဗ္ဗာန်ကိုပြောတာပေါ့ဗျာစင်စစ်ပြည့်စုံဆိုရောက်ပါရလားဒါနိဗ္ဗာန်ရောက်ပါရလားစင်စစ်ယောဂကိုကုန်ပါရလားဒါလည်းနိဗ္ဗာန်မေးတာစင်စစ်ဆုံးသတ်တရားရှိပါရလားဒါနိဗ္ဗာန်မေးတာစင်စစ်အကျင့်မြောက်ကိုကျင့်တယ်ကျင့်ပါရလားဒါတော့အကျင့်နဲ့ပတ်သက်လို့မေးတာမြတ်စွာဘုရားကအဲ့ဒီလိုမဟုတ်ဘူးတဲ့နော်ဒီကအကုန်လုံး ဒီအခုတမနာဗြဟ္မဏအမြေခံပုံကိုယ်တွေကသူတို့နိဗ္ဗာန်မရောက်ကြဘူးပေါ့ဗျာသူတို့ရဲ့အကျင့်စင်စစ်အပြည့်ဆုံးဆုံးမရောက်ဘူးယောဂလည်းမကုန်ဘူးအဆုံးသတ်ယောဂတွေအဆုံးသတ်တဲ့နေရာအဆုံးသတ်တဲ့တရားလည်းသူတို့မရဘူးဘာကြောင့်မလဲသူတို့ကတရားအစစ်မှန်ကိုမကျင့်တဲ့အတွက်အစစ်မှန်ကိုကျင့်ရင်တော့ဒီယောဂတွေလည်းကုန်တယ်နိဗ္ဗာန်ကိုလည်းရောက်တယ်ဒါဖြေသွားတာပေါ့ဗျာ အဲတော့တရားမင်းရဲ့မိကုံးနေနဲ့ပတ်သက်ပြီးသူကကောက်ချက်ချရင်အတွဲလိုက်အတွဲလိုက်ပေါ့ဗျာအိဒါမစ္စည်းအမေတခုနော်ပြီးတော့အိဒါမစ္စည်းမေကွန်တခုအိဒါမစ္စည်းနဲ့ဒစင်ပါပြလဲပြီးရအာဘီရချစ်ချစ်ခင်မှုမြန်နှုံမှုချစ်ခင်မှုမချစ်ခင်မှုဒါတွေဖြစ်တယ်အဲ့ရနဲ့ဒစင်ပါလဲဆန္ဒပထမမေကွာအိဒါမစ္စည်းနဲ့မေတယ် ပြီးတော့ချစ်ခင်မချစ်ခင်မှုနဲ့မေးတယ်ပြီးတော့ဆန္ဒနဲ့ပတ်သက်ပြီးမေးတယ်ပြီးတော့ဝိတက်နဲ့ပတ်သက်မေးတယ်ပြီးတော့ပပိစတရားဆိုတဲ့တဏှာဒိဋ္ဌိမာနနဲ့ပတ်သက်ပြီးမေးတယ်ပြီးတော့သောမနတနဲ့မေးတယ်ပြီးတော့ဒေါမနတနဲ့မေးတယ်ဥပ္ပခါနဲ့မေးတယ်တခုချင်းမေးပါတော့ပြီးတဲ့အခါကျတော့သီလပိုင်းပါရိမောက္ခတံဝရသီလပိုင်းညာကာယသမာစာရမေးတယ်ဝစီသမာစာရမေးတယ်ပရိယေတနာမေးတယ်နောက်ပြီးတော့ အိန္ဒိယသီလပိုင်းကိုဆက်မိတာကအိန္ဒိယတံဝရသီလမေးတယ်ပြီးတော့တတ္တဝါတွေဟာအကျင့်စရိုက်တို့ဘာလို့တူရလားမေးတယ်အနေကဓာတုဓာတ်တွေတူရလားမေးတယ်နော်ဒီခုကျင့်နေတဲ့ပုံကိုယ်တွေကအစ္ဆန္ဒနေထာအပြီးဆုံးနိဗ္ဗာန်ကိုရရလားဆို14ချက်မေးတာပေါ့ဗျာဒါတော့သူ့ရဲ့တော့ရဲ့အကောင့်တို့ချက်ဒီထဲမှာဘုန်းကြီးတို့မှတ်သားစရာတော့ ဝေဒနာနုပဒနာနဲ့ပတ်သက်တဲ့တရားတော့ပဲမှတ်သားစရာပါပါတယ်နော်။ကျန်တာတွေကတော့ဘုသူတအနေနဲ့ဘုန်းကြီးတို့ပြောရတာပေါ့။အဲဒီနေ့ဘုန်းကြီးတို့မနေ့ကကြံတဲ့ကိုကြည်ချင်းဟိုဟာလေးတင်လိုက်ပါအောင်ဗျာ။ကိရိမာနန္ဒတုတ်ကိရိမာနန္ဒတုတ်ဒီနေ့21ရက်ကိရိမာနန္ဒတုတ်မှာဗာပြောဖို့ရှိလဲဆိုစိတ်တဏှုပဒနာနဲ့ပတ်သက်ဘာဟာနာတင်ညာအနာပိတတိတင်ညာပြောဖို့ရှိတယ်ဘုန်းကြီးပြောထားတယ် နော်ကိရိမန္တတုတ်လေးတင်လိုက်ပါအဲ့ဒီကိရိမန္တတုတ်မှာစိတ်ဓာနုပဒနာနဲ့ပတ်သက်ပြီးဘုရားဘာဟောတာလဲကတမသာနာနာဘာနာတင်ညာနေဘာနာတင်ညာအောက်ကိုဆက်ဆွဲလိုက်ပါဗျာအဲ့ဒီအောက်မှာ၄၅အဲ့မှာ၅ဒါပါဠိလေးလေးယူပတ်တာဆေခြင်းလို့ကတမသာနန္ဒဘာနာတင်ညာရှင်အနန္ဒကိုသင်ပေးနေရှင်အနန္ဒအနန္ဒက ဘာနာတင်ညာဘယ်လိုရှုမှတ်ရမလဲဆိုဣရဏန္ဒဘေကိုဥပ္ပန္နကာမဝိတကံနော်စိတ်ဓာနုပါဒနာဆိုကာအတွေ့ဘုန်းကြီးတို့အယုံငါးပါးကာမဂုဏ်တရားတွေနဲ့ပတ်သက်အတွေးတွေဝင်တယ်ကာမဝိတက်ဆိုရတာပြောတာနှစ်သက်စရာတွေပေါ့ဒါတော့စာသံပေတာနဲ့ဗမာလိုပြောရရင်တော့ဟိုသားလေးရှင်သားလေးတရိယာမယ်သမီးလေးရှင်သမီးလေးတရိယာမယ်နော်ကိုကိုကားကောင်းကောင်းရှိကားလေးတရိယာမယ် ဒါပေါ့ပစ္စည်းပစ္စယလေးတွေကိုမြန်နိုးတဲ့ပစ္စည်းဒါကာမဝိတက်ခေါ်တယ်အဲ့ဒီနှစ်သက်စရာအာယုံလေးတွေတွေးနေတာကာမဝိတက်အတွေးစိတ်ခေါ်တယ်ဒါလည်းရှုမှနာရီဝသေးသည်ဒါတွေမဖြစ်အောင်ပဇက်တိပဲအောင်မှဝိနောဒိတိပြန်ဒီကတော့နာပေါင်ကမေးတိဒါတွေပျောက်သွားမှမယ်လို့ပြောတယ်အဲ့ဒီအတွေ့ကာမဝိတက်ကာမအတွေ့တွေဝင်လာရင်နှစ်သက်စရာအတွေ့တွေဝင်လာရင်ခုနလိုပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်မြောင်မှတ် ဒါကိုပြောတာတခါတရံကာမဝိတ္တတွေ့ဝိမတ္တဥပ္ပန္နဖြာပါဒဝိတ္တခံတခါတရံကြတော့အိမ်မှာကြနော်ဖြာပါဒဝိတ္တအဓိကတော့ဝိတ္တ၃မျိုးပါပဲဒီမှာဟောတာဒီကကာမဝိတ္တဒါဖြာပါဒဝိတ္တဒါဖြာပါဒဝိတ္တဆိုကိုလိုချင်တာမရရင်သို့မဟုတ်ကိုမချင်တာဓာတ်တွေကြားရင်မြင်ရင်ဒေါသတွေဖြစ်တာဒီဒေါသထိုင်းနေနေတွေးတာပေါ့ဗျာအဲဒီနဲ့ဒီအတွေးတွေကပြန်ဝင်လာတယ် ဒါတွေကိုရပ်တော်ပြတ်တော်မှတ်လို့ပြောတယ်အနာဘောင်ကမေတီဆိုတာအောင်ပြောတယ်ပဇတိပဲဆုံးရမယ်ဒီအသေးပဲတရားအတူတူပါပဲဖြစ်ပေါ်လာတဲ့ဒီကာမဝိတ္တပဲဖြစ်ဖြစ်ပြောတယ်လက်မခံမနဲ့ဒါတွေကိုပျောက်တော်မှတ်ဖယ်ရှားပြနိုင်အောင်မှတ်အဲ့ဒါကိုပြောတယ်ပြီးတော့ဝိဟိန္ဒဝိတ္တကဒီမှာပါဠိဖတ်တဲ့အခါကျတော့ဥပ္ပန္နဝိဟိန္ဒဝိတ္တကနာဒီဝသေတိပဇဟတိ ဝိနောဒေတိပြန်ဒီကရောဒီအနာဘောင်ကမေဒီပါဠိကဒါပဲခဏထပ်ပါတယ်ဝိညာဝိတ္တဆိုကိုယ်တခြင်းတစ်ခါမှမတရားလို့စော်ကားထားတဲ့ပုဂ္ဂိုလ်ကိုပြန်တရိယာပြီးတော့လက်စားချေဖို့စဉ်းစားနေဒီလိုအတွေးတွေပေါ်လာရင်လည်းမှတ်နော်အဲ့ဒါရင်လားဆိုမဟုတ်ဘူးဗျာဒီမှာအကုန်ပြောတာဥပ္ပန်နုပ္ပန်နေပါပိကေအာဟုတလေဓမေစိတ်ထဲမှာအာဟုသူအတွေးမှန်သမျှ မာနာတွေးတွေလည်းရှိမယ်အိဒါမေစီယာရဲ့တွေးတွေလည်းရှိမယ်နော်သုံးဖို့အိတ်ချင်နိုင်ပြီးတဲ့ဌိနမေတာလည်းအကုသိုလ်ပဲနော်ဘလို့အကုသိုလ်တရားတွေပေါ်လာပေါ်လာ ဖြစ်နေတော့မှဖြစ်တိုင်းဖြစ်တိုင်းဖြစ်နေတဲ့ခိုက်တမှာဖြစ်နေတဲ့အဲ့ဒီချိန်မှာပျောက်တော့ရပ်တော့မှဒါကိုပြောတယ်အဲ့လိုမှတ်နိုင်ရင်ဒါရံဟုတ်စတိရံဟုတ်စရဏန္ဒဘာဟာနာတင်ညာဒီလိုဖះမိတ်သွားတော့ဗော အဲ့လိုရှုမှတ်စေချင်တာလေအဲ့လိုလဲရှုမှတ်တောင်းလောက်ရတော့ပြီးတော့ခါမှာအောက်ကိုဆက်ကြည့်မယ်ကိုကြီးအောက်ကနံပါတ်9နံပါတ်10အောက်တန်းနဲ့ဆိုလိုက်ဒီမှာနံပါတ်10ဒီမှာပါဠိကဒီမှာတော့အနာဘိတိတင်ညာပါဠိကနှမျိုးလုံးမှန်တယ်အနာဘိတိတင်ညာနာဘိတတတင်ညာကြာရဆိုအစပိုင်းမှာနာဘိတိလို့သုံးထားအဲတော့တဗ္ဗလောကီနော် သဗ္ဗလောကေဆိုတလောကလုံးမှာရှိတဲ့ယုံနာသင်္ခါရတရားတွေပေါ်မှာသဗ္ဗလောကေဆိုတတ္တဝါအလုံးပေါ်မှာပေါ့ဗျာသက်ရှိတတ္တဝါတွေပဲပြောကြအောင်သဗ္ဗလောကေလူတွေနတ်တွေပြမာတွေသုံးမသားအာယုံသမီးအာယုံတို့သက်ရှိပစ္စည်းပေါ်မှာအနာဝိတ္တိတင်ညာနှစ်သက်မှုမြန်လို့မှုဆွဲလန်းမှုနည်းအောင်ကျင့်အဲ့ဒီမှာဣရာဏဏဘေခု ရေလောကေဥပါဒနာနော် ဒီတတ္တဝါဆိုတဲ့လောကဒီလောကဥပါဒနာဆွဲလန်းဆွဲလန်းတဲ့စေတသောစိတ်နော်အတိတ်ထံစိတ်ထဲမှာဆွဲပြီးတည်နေတာဘိဝေတနာဘိဝေတာဆိုဘိဝေဘိဝေတာစိတ်ထဲမှာကိန်းတက်ဝင်ပြီးတည်နေတာအနုတ္တရာစိတ်ထဲမှာကိန်းပြီးတည်နေတဲ့ဒီဥပါဒံတရားတွေကိုတဲ့ဘုန်းကြီးတို့ဒီဒီ သက်ရှိအရာတွေမှာတာအာယုံသမီးအာယုံဘုန်းကြီးတို့နေလည်းမထူပါဘူးဆွေမျိုးသားချင်းအမေဖေးအာယုံသက်ရှိပုံကိုယ်တွေပေါ်မှာဆွဲလန်းမြတ်နိုးနေတယ်။တာမန်မြတ်နိုးတာမို့စိတ်ထဲမှာဟောဒါငါအဖေပဲငါအဖေအမေပဲစိတ်ထဲမှာဆွဲတီးနေတာဒါဒိဋ္ဌာနာခေါ်တယ်။အဘိဝေဒဆိုတာကစိတ်ထဲမှာတက်ဝင်ပြီးတီးနာဒီထဲမှာဆွဲအနုတ္တယဆိုတာအများအားကိုကိမ့်ပြီးတီးနေတဲ့သဘောပဲ တိမ်မှုပြီးနှလုံးသားထဲမှာရှိပြီးတည်နေတဲ့ဒီဆွဲလန်းနေတဲ့တရားဆွဲလန်းနေတဲ့အရာတွေအဲ့ဒါပါလဲသက်ရှိအရာတွေရေလောကေသာယုံသမီးအာယုံတခြားသက်ရှိပေါ့ခွေးခြေတယ်လို့ခွေးပေါ့ကြောင်ခြေတယ်လို့ကြောင်ပေါ့အကုန်လုံးပေါ့သက်ရှိတ attva တွေပေါ့ချင်းမြောင်မျိုးမျိုးတွေပေါ်မှာဒီဆွဲလန်းတာတွေကို ရပ်တော်ဒီဥပါဒံတရားတွေပေါ့ဗျာဒီဆွဲလန်းမှုတွေကိုရပ်တော်ကင်းတော်ငြိမ်တော်ရှုမှတ်နိုင်အဲ့ဒါမှတ်ထားပါမယ်နော်ဒီဘယ်အာယုံမဲ့ပေါ်ပေါ်အဓိကတော့မှတ်ဖို့ပါပဲဒါကတော့စာတိုင်းပြောတာစာတိုင်းပြောတဲ့သဘောပဲနောက်အောက်ကတစ်ခုဆက်ကြည့်မယ်ကိုကြီးရအောက်ကိုဆက်ကြည့်လိုက်ပါအောက်ကိုဆက်ဆွဲလိုက် ံပါတ်9ဟောနံပါတ်9ရာဒီမှာကျတော့ဒီရသက်ရှိသက်မဲ့တွေအကုန်လုံးပြောသွားကရမသာနန္ဒသဗ္ဗသင်္ခါရီဆိုအိဋ္ဌာတင်ညာသက်ရှိသက်မဲ့သင်္ခါရတရားအလုံးယုံ nant တရားအလုံးအဲ့ဒီမှာမလို့ခြင်းတဲ့သဘောမျိုးမြင်အောင်ကြည်ရနော်သင်္ခါရတရားတွေအိဋ္ဌာဒုက္ခဒုက္ခမြင်မလို့ခြင်းဘောပြဆင်းရဲတာမြင်တော့နော် အဲ့ဒီသင်္ခါရတရားတွေကိုဘလောက်ထိကျင့်ရမလဲဆိုဖရာကဒီမှာဣရဏန္ဒဘေကုတဗ္ဗသင်္ခါလုံးစုံတဲ့တရားတွေမှာအတ္တိယတိညီငွေစိတ်ပြည့်အောင်ကျင့်ရမယ်။နော်ဟရာယတိဆက်ဆုပ်ယွန်ရှောင်ကျင့်ရမယ်။ဟရာယတိကယွန်ရှာတာဇီကုစတိကဆက်ဆုပ်တာဒါတွေအပြည့်မြင်အောင်ကြည့်ခိုင်းတာပါပဲ။သက်ရှိသက်မဲ့အရာတွေဒါကြောင့်ဘုန်းကြီးတို့ခန္ဓာကိုယ်မှာဒါရကိုယ်ဘောက်ကမ္မထာရှုခိုင်းတာအဲ့ဒါတွေပဲ။ခန္ဓာကိုယ်ဘောက်မှာ သက်ရှိသက်မဲ့ရာဟုတွေပေါ်မှာဒီပေါ်မှာညီးငွေအောင်စစ်ပြအောင်ဆက်ဆုပ်အောင်ယွန်းရှောင်ကျင့်ရမယ်အဲ့ဒီလိုကျင့်သွားရင်တော့ဒီပုံမှာတွေ့တာမှုတွေမြန်နှိုးမှုတွေရော့တော့အဲ့ဒါတဏှာကွာပါတာပဲနော်ဆင်းရဲမြင်တဏှာကွာမှာပေါ့ဗျာပြက်အပြက်တွေမြင်အသေးတွေမြင်တော့မာနကွာမှာပေါ့ အနတ္တမြင်တော့အတ္တကွာမှာပေါ့အဲ့ဒီလိုရှုခိုင်းတာပါနော်အဲ့လိုရှုတတ်ပဲစေဒီနေ့ကတော့ဒီလောက်အချင်းချင်းဒီလောက်ပဲပြောကြအောင်အဲဒီနေ့ဒီလောက်နဲ့သိမယ်နော်ဒီနေ့ဟောပြောဆွဆွမှတဲ့တရားတော်များကိုကြားနာရတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်စုံနဲ့ပြည့်စုံရပါလို့ရှင်ဘုရား။သာဓု Sadhu, sadhu, bhavya.